ကေမြတ်စွာဘုရားရှင်ဘောဓတာသုံးဉာဏ်ရစုပြီးတော့ ရင်အောင်ရင်နဲ့ဘာဖြစ်သွားလဲဆွေးပါအောင်ရင်အောင်ရင်နဲ့ဘာများဖြစ်ကုန်လဲပေါ့နော်အင်္ဂလိပ်လိုရေးတာဟုတ်လားညီညီလေး တက်တက်တက်ပါဗျာမဟောင်းတဟောင်းမတက်တက်မတက်ဟောင်းတဟောင်းဟောင်းပြီးတော့ဗာဖြစ်သွားတာဟုတ်ဟမ်ဟောင်းပြီးတော့ဟောင်းပြီးဖြစ်ထားရင်ဆွေးဝါးမှာမင်းတင်ကဝင်ဘူးလေအဲရန်ကုန်မှာတော့တခါဝင်ဘူးလေဗျာဟိုဟာတညင်ကအနာဂတ်ဆရာတက်ကြီးဟုတ်ကဲ့ တစ်ခါပဲဆိုရင်တော့အခုဆိုမိပါပါဘာမှမကြံတော့ဘူးကြံသေးလားဂျာထဲမှာတော့အိမ်မှာတော့ကိုယ့်အကူပဲဒီနေ့45မိနစ်လောက်တော့တရားနာတာဒီလောက်အခုကဲဆိုတော့တရားလာဝင်အနေနဲ့ဒီနေ့မှာကုလပဲပေါ့လေကုလဝင်လို့ခေါ်တယ်ရင်လည်းကုလဝင် ကူကူကြိုက်ဘူးအဲ့တော့တရားကိုလာဝင်အနေနဲ့အခုချိန်မှာတရက်ပဲရှိနေတဲ့အတွက်ဘာမှမဖြစ်သေးမေးစရာလည်းရှိတယ်လူစားပဲဆိုတော့မိဘမိဘသိရှိသို့တော့မေးပဲဆိုရင်မမေးဘူးမေး တရားရလာပြီဆိုတာကိုအရင်ဆုံးသိနိုင်မဲ့လက္ခဏာပါတယ်ဆရာအဲ့ဒါကတော့ဟိုတူတူလေးနဲ့ဖြေပါရနော်တည်တည်တည်တည်ဖြေဖို့ကောင်းတရားရတယ်ဆိုတာကိုယ်အကြောင်းကိုသိသွားတာပါပဲကိုယ်စိတ်အကြောင်းကိုသိသွားတယ်ကိုယ်ရုပ်အကြောင်းကိုသိသွားတယ်သိသွားတဲ့အတွက် သူတို့အကြောင်းသိတာတဲ့အတွက်သူတို့ရဲ့နှိစ္စတာကိုကိုခံရတော့လွတ်သွားတာနော်တော့ကိုအကြောင်းကိုမသိတဲ့အတွက်ကြောင့်မလို့တရားရတယ်လို့ပြောပြီးတော့ဒေါသလည်းမထိန်နိုင်ဒေါသလည်းမထိန်နိုင်မာနလည်းမထိန်နိုင်သိတာမျက်စိလည်းမထိန်နိုင်မထိန်နိုင်ရုံနဲ့မကောင်းဖြစ်မှန်းကိုမ တချို့ကတရားအားထုတ်မှဒေါသတွေကြီးတာအများကြီးရှိတယ်ပေါ့တရားအားထုတ်တိုင်းလည်းမဟုတ်ဘူးတရားအားထုတ်မှအတ္တတွေကိုကြီးတယ်ကိုမြင်မာတယ်အဆွေတွေကိုကြီးတယ်နော်ကိုကြီးညိုတဲ့ဆရာသမားမဟုတ်ဘူးဆိုရင်အလေးနဲ့မထားချင်တော့ဘူးကိုမကြိုက်လို့စိတ်ထဲမှာခံစားရတယ်မာနတရားတွေအားလုံးကဘုန်းကြီးတို့တရားဆိုတာရှိဘူး ဘုလူတရားပဲရှိတယ်။မြတ်စွာဘုရားရဲ့တရားကြီးဒီကိုယ်စလေလို့ခေါ်ကြတာနော်။ဘုန်းကြီးတွေအားလုံးကကိုယ်ပိုင်အသိဉာဏ်နဲ့ဟောလို့မရဘူး။အဲ့လိုဟောမယ်ဆိုဘုံမှားလို့ယဟန္တာတော်မှလည်းသူတို့ရဲ့သူတို့သိတဲ့တရားကိုဟောတာမဟုတ်ဘူး။ဘုရားသိတဲ့တရားကိုဟောတာ။မြတ်စွာဘုရားဟောလို့မူတဲ့တရားကိုပဲကိုယ်စလေလို့ပြီး ပြန်ဟောကြားရမှာနော်အဲ့တော့တရားဘလို့သိခဲ့ဆိုတော့ကိုယ်အကြောင်းကိုများများသိရင်များများသိရတယ်ကိုယ်စိတ်အကြောင်းကိုအစင်တန်းဘလောက်အနေထားကိုသိတယ်နော်ကိုယ့်ရဲ့ရုပ်အကြောင်းကိုအနေထားဘလောက်ထိသိတယ်တဝက်လောက်သိလားအပြည့်သိလားနည်းနည်းသိလားသိသိတယ်လောက်တရားထုတ်တတ်တယ်မဟုတ် ဥပမာတစ်ခုပြောမယ်ဆိုကိုဒေါသအကြောင်းကိုကိုနည်းနည်းသိလိုက်တာနဲ့ဒေါသကိုကလျှော့လိုက်တယ်လေ။ဟောဒေါသဖြစ်ပြီးလူတယောက်ကဒီကလာမဲ့ဒေါသတွေအရင်ဖြစ်နေဘယ်လိုကြောင့်ဖြစ်တာလဲ။သူကငါဒီလိုပြောလို့သူကငါဒီလိုဆိုလို့ဆိုရဲအပြင်ကလူတွေကိုကြည့်ပြီးတော့အပြင်ရန်ကြောင့်ပဲဒေါသတွေတက်လိမ့်လိုက်တယ်။အဲဒေါသကိုသူများမကြည့်ဘဲနဲ့ကိုယ့်ရင်ထဲကိုပြန်ကြည့်လိုက်တဲ့အခါ ကိုယ်ဒေါသပြန်ပြီးတော့ရှိနေသွားတာလေဘုံကမှာဒေါသဖြစ်နေပါလို့ဘယ်တော့သိတာနဲ့ကိုသူ1%တော့ရော့သွားတယ်အဲ့ဒါတရားထုတ်တတ်တာဉာဏ်များသိရင်10%တော့ရော့သွားမယ်ဒီရက်ကိုသိရင်50%တော့ရော့သွားမယ်အဲ့လိုရော့ရော့ရော့တိတ်ကြီးရော့လေတိတ်ကြီးရော့လေသူ့အကြောင်းကိုတိတ်လေးရော့လေသူကဘယ်လိုလဲဆိုတော့တိတ်လေးရော့လေအဲ့လိုမျိုးအစင်းမြင့်မြင့်တိတ်လေး ယုံကြည်ယုံနဲ့လုံးဝဖြတ်တတ်သွားတယ်ဒေါသဆိုတာသူ့တန်တန်ရှိကိုရှိတော့ဒေါသအမြစ်ပါဖြတ်လိုက်နိုင်တယ်ဆိုတာဒေါသကြောင့်တည်တာဒေါသဖြစ်မှလည်းတည်တယ်ဒေါသချုပ်တာလည်းတည်တယ်ဒါကုသိကြောင့်ကိုတည်သွားတာဟာတရားပြီးတာပါနော်ဒီနေ့ကတော့ကျောင်းရနေနေလေးဒွန်နီအေး ပေးပါဒုနီအေးကဟောင်းတာပြည်လာမဟောင်းကဟောင်းတာအခါဝင်ဘူးကသုံးရရှိပြီသုံးရဆက်သုံးရသုံးရပဲဝင်ဘူးကသုံးရဆိုတော့အနတ်နောက်မနတ်လည်းဖြစ်တာဟုတ်လားအဲ့ဒါတစ်သဘောပဲ ခုနပြောသလိုအတိတ်တရားအနေနဲ့မေးစရာမေးခွန်းရှိမယ်ဆိုရင်ပါပဲအကောင်ကြီးကတကူလုံးတက်တယ်လို့ခံစားရတယ်တကယ်အကောင်မဟုတ်ဘူးမလားပြည့်စိတ်ကတကယ်တက်နေတာလားအဲ့ဒါတွေကတော့ ဒီခန္ဓာမှာရှိလာတတ်တဲ့ချိန်ဘုန်းကြီးတို့တရားအားထုတ်တယ်ဆိုတာဒီမျက်လုံးနှလုံးကိုအပြည့်ကိုပဲကြည့်တာလေတသက်လုံးပုတ်ပြပါတသက်လုံးအပြင်ကိုပဲကြည့်ခဲ့တာတရားအားထုတ်လိုက်တဲ့အခါကျတော့ဒီမျက်လုံးနှလုံးကိုဒီဘက်ပြန်လဲလိုက်တယ်ဘုဘက်ကိုပြန်လဲလိုက်တယ်စိတ်ကိုမိမိစိတ်ကိုဒီဘက်ကိုပြန်လဲကြည့်တယ် အဲ့တော့ပြန်လဲကြည့်တဲ့အခါမှာခန္ဓာကိုယ်ရဲ့ပြောင်းလဲနေတဲ့ဖြစ်စဉ်အားလုံးကိုအမျိုးမျိုးတွေ့ရတတ်တယ်ဒီလိုဒါမျိုးမှာဒီလောက်ဒါတယောက်တစ်ယောက်မတူဘူးပေါ့နော်ဒီလိုခန္ဓာကိုယ်တစ်ခုလုံးရဲ့စိတ်တွေတက်တဲ့သဘောမျိုးတွေ့ရတယ်ဆိုတာတကယ်ကြတော့စပြီးတော့ကြည့်တဲ့အခါမှာကြည့်နိုင်တဲ့ပုံပုံကိုတွေ့တာ ကိုယ်ခန္ဓာကိုပြန်ကြည့်တတ်သွားတယ်အစကြည့်တတ်တဲ့အချိန်မှာအမျိုးမျိုးအပုံကိုထူးထူးဆန်းဆန်းအလုံးတွေ့တတ်တယ်အဲ့ဒါတွေ့တဲ့အခါမှာဘာမှမဆန်းကျင်ဘူးလို့ဒီလိုတော့မှန်။ဘာလို့ဆိုတော့ဓာတ်ကြီးလေးပါးနဲ့ဖွဲ့စည်းထားတာဖြစ်တဲ့အတွက်အမျိုးမျိုးအကုန်လုံးတွေ့နိုင်တယ်။ဝါရုဒ္ဒလွန်ကဲလိုက်ဘလို့တွေ့မယ်။ဒီဇောဒလွန်ကဲလိုက်ဘလို့ပုံစံမျိုးတွေ့တတ်တယ်ဆိုရှိတာပေါ့။နော် အရာအောင်လေးတွေတွေ့မယ်စသဖြင့်ခန္ဓာကိုယ်ရဲ့ပြောင်းလဲမှုဖြစ်စဉ်တွေအမျိုးမျိုးတွေ့နိုင်ရတယ်။ဒီအဲ့ဒီလိုတွေ့တဲ့အခါမှာဘာမှဒါတွေကိုခေါင်းထဲမှာမထည့်ဘူးတော့မထည့်ဘဲနဲ့စိတ်ထဲမှာလည်းစိတ်မဝင်စားဘဲနဲ့ကိုရှုမြဲအာယုံကိုတည်တည်ချာချာကြက်ကြက်နာနာသိအောင်ပဲကြိုးစားဖို့လိုတာပေါ့တွေ့တာတော့အဆုံးတွေ့ပါပဲဒီဘက်ပြန်လဲလိုက်တယ်ဆိုတာလည်းအများကြီးတွေ့တယ် ကိုယ်ခန္ဓာကိုယ်ရဲ့သဘောတော်မှာဖြစ်စဉ်ပြောင်းလဲနေတဲ့ဖြစ်စဉ်တွေအများကြီးတွေ့နေတယ်။သဘောပေါက်တယ်နော်။သိစိတ်ကိုဝင်စားနေပေါ့။ကိုရှုကြရရှိတာကိုရှုမှတ်ဖို့လိုတယ်။တချို့ကြတော့အဲ့ဒီလိုထူးဆန်းတွေ့တာတွေကိုစိတ်ဝင်စားပြီးအဲ့နောက်လိုက်သွားတတ်တယ်။အဲ့နောက်လိုက်သွားတဲ့ရင်ဟိုလမ်းမကိုရောက်သွားနေတာပေါ့နော်။ဟိုကိုရှုကြရရှိတာကိုမရှုဘဲနဲ့အဲ့ဒီလို ခန္ဓာကိုယ်ထဲမှာပုံနာဖြစ်တာလေးတွေနာဖြစ်တာလေးတွေစိတ်ဝင်စားပြီးလိုက်ကြည့်ရင်မှတ်ပြက်တယ်လို့ခေါ်တယ်။ကိုရှုနေကြရှုမှတ်မှုကမရှိတော့ပြက်တာပျက်စီးသွားတယ်နော်။ငင်းနေနာဟုတ်ခင်မြင့်ခင်မြင့်ခင်မြင့်လက်အင်းအင်းအစ်စ်哦，对了，哦。 ကာမဂုဏ်ကောင်းတယ်စောင်းစောင်းတီးတင်တဲ့ခါကျတော့ဘယ်လိုတင်လဲဘယ်လောက်ပြရလဲနည်းနည်းတတ်တဲ့လူငယ်လုံးဝမတတ်တဲ့လူတောင်းဆရာကြီးကဘုဒ္ဓဥပစာပုံပြရနည်းနည်းတတ်တဲ့လူပစာပုံပြရဘာဖြစ်လို့လဲဟမ် ကိုယ်ကလည်းသိတယ်လို့လို့ဒါလည်းနားလည်းတယ်လို့လို့ဒါလည်းဟုတ်တယ်လို့လို့ဆိုတော့သင်ဉာဏ်ရင်လည်းသူကသူသိပြီးတယ်လို့လို့တကယ်သိသလားဆိုတော့လည်းမသိဘူးအစိုးရလည်းရှိတော့သူ့ကိုသင်ရခက်လို့ပို့ပြီးတော့ယူတယ်ဘာမှ မသိသေးတဲ့လူကနည်းနည်းပဲယူအာဆရာကြီးခင်ဗျာဘယ်လိုရောက်ကျွန်တော်ကဒီမှာတော်တော်များများသိပြီးသားနားလည်ပြီးသားဘာဖြစ်လို့ကျွန်တော်အများကြီးပါ မင်းကပို့ပြီးတော့သင်ရခက်တယ်အဲ့ဒါကြောင့်ငါများများယူတာသူရောဒီအတက်ဒီဆိုနည်းနည်းပဲယူတာနော်သောပါတကယ်ကြတော့အခုခုနပြောသလိုအတက်တယောက်အနေနဲ့ဆိုရင်ဗာများမေးစရာရှိတယ်ရှိပါဘူးခုနမေးတာပါပါ ခင်မြတ်တွေ အရှိကံတော်ရှိတဲ့ပုဂ္ဂိုလ်အနေနဲ့ကြတော့တကယ်လို့များတခုခုမေးမယ်ဆိုရင်ဗာမေးမယ်လို့ယူဆတယ်နောက်ဆုံးမှကြားတယ်ဆိုတာအဲဒီ ဆရာတို့ပါရုံနဲ့ဒီတက်ခက်ခဲကြလို့ဆိုရတယ်တော်တော်ခက်ခဲရှိတာဒါကနည်းနည်းလုံးတဲ့ practice ပါနည်းနည်းဝါစားတော့လို့ဖြစ်စီနေဖြစ်တယ်ဒါမှမဟုတ်ကိုယ့်ရဲ့စိတ်စူးစိုက်ကိုယ်လေးကိုယ်လေးဖြစ်စီနေတာတော့ပြေဟာကိုယ်လေးတော့ဒီခါရတယ်ပြီးစမှာအဲ့ဒါကဖြစ်နေဖြစ်တာရှိတဲ့သဘာဝတစ်ခု တော်တော်များများဖြစ်ကြတယ်ပထမပိုင်းမှာကျတော့ရှုမှတ်လို့ကောင်းတယ်နောက်ပိုင်းကျတော့ရှုမှတ်ရတာရောရဲရဲဖြစ်လာတယ်လို့ခံစားကြတာသူရှိတယ်နိအဲလိုမျိုးတိတိကျကျမရှုမှတ်နိုင်တော့တယ်လို့စိတ်ကခံစားရတာရှိတာတခုရှိတာကဒီဥစ္စာပြီးခုနကကိုယ့်ကိုယ်ကိုသုံးသပ်တာဖြစ်နေ လေးအချင်းကဥမာစပြီးပြန်ပြီးတော့လေးချင်းရတဲ့အတွက်လေးချင်းအားနည်းလို့ရင်လည်းဒါမျိုးဖြစ်တတ်ပါတယ်ဒါသဘာဝတစ်ခု။နေရက်၃ရက်နေရင်တော့သူကပြန်ပြီးတော့ဒီလမ်းကြောင်းတည့်သွားနိုင်တယ်။နောက်တစ်ခုအနေနဲ့ပြောနိုင်တာကတော့ဘာလဲလို့ဆိုရင်သူကရှုမှတ်ပါများရင်လည်းဖြစ်တတ်တယ်။တော်တော်တရားတွေကောင်းတဲ့အခါကျ ဒီအနေထားမျိုးရောက်တာရှိတယ်။အဲ့အနေထားမျိုးရောက်တာကြတော့တရားကြသွားတာဟုတ်ဘူး။တရားရဲ့အမြင်ကိုစင်တန်ပို့ပြီးတော့မြင်မာလာတဲ့အတွက်အဲ့ဒီလိုဖြစ်သွားတာဖြစ်တယ်။တနည်းအားဖြင့်အဲဘုန်းကြီးတို့ရဲ့ပညာနဲ့နေရာမှာစိတ်ကဟိုနည်းနည်းအားရှိတယ်လို့ခံစားရတယ်။တကယ်လို့ရှုမှတ်ပါများလာတဲ့အခါကျတော့ပညာကိုတစ်ဖြည်းဖြည်းခွာလာတယ် ပညာကိုခွာလာပြီးတော့ရှုမှတ်တဲ့အခါမှာပညာနဲ့နေပါများတဲ့ပုဂ္ဂိုလ်ပညာမပါဘဲနဲ့ရှုမှတ်ပရမတ်ကိုရှုမှတ်တဲ့အခါခတ်ခတ်ပေါ်ပေါ်ဖြစ်လာတယ်။ဟွာကျင်းကျင်းဖြစ်လာတယ်လို့မလေးနဲ့ဘူးလို့လို့ဒီလိုခံစားလာတယ်။ပညာလေးနဲ့တွဲပြီးဖတ်နေမှာကျင်းပြီးသားပြီးဖြစ်တယ်ဖြစ်နေတာ။အမှန်တော့ဒါတရားအစဉ်တန်းမြင်လာတဲ့ပုဂ္ဂိုလ်တွေပါလေ။ဒီနေသားမျိုးဟာ ဖြစ်တယ်အဲ့ဒီအချိန်မှာကျေးဇူးတော်ရှင်မာဝိမေဆရာတော်ဘုရားရဲ့ဗာမိတ်လေဆိုပြီးနော်လုံရင်စစ်ဆက်ငြိမ်ရင်စူးစိုက်တယ်ဆရာကြီးပုံလေးပြတယ်လုံရင်ဘုန်းကြီးရှမ်းဆိုတော့စကားမပြီးဘူးနော်မပြီးတော့လုံလုံလုံခါနော် လှုပ်လှုပ်ရင်စူးစပ်အဲလှုပ်ရင်စိတ်ဆက်ငြိမ်ရင်စူးစပ်နော်လှုပ်ရင်စိတ်ဆက်ငြိမ်ရင်စူးစပ်ကျဆိုစိတ်ကလှုပ်ရှားတာများနေလို့ရှိမတည်ငြိမ်ဘူးဆိုအာယုံကိုစိတ်စိတ်ဆက်ဆက်ရှုမှတ် စစ်စစ်ဆက်ဆက်ဆိုတာမလွတ်စေနဲ့ဆိုရင်တိတ်ကြပါလို့ရင်စိတ်ဆက်ငြိမ်ရင်ဆုဆိုင်ခုနကလည်းငြိမ်ပြီးတော့ဘာမှမသိတယ်လို့ဖြစ်တယ်ဆိုရင်ဆုဆိုင်ဆုဆိုင်အားတော့မှဆရာကြီးအမြဲမိန့်တာရှိတယ်စိတ်ဆက်အားနဲ့ဆုဆိုင်အားနှစ်ခုလုံးတွေးသွားတဲ့အခါမှာတဲ့ကိုယ်ဘက်ကံကိုကုတဲ့အခါ စိတ်ဆက်အားမပါရင်ခုန်နိုင်ဘူးစိတ်အားဆူဆိုင်အားမပါရင်ခုန်နိုင်ဘူးလေစိတ်ဆက်အားရောဆူဆိုင်အားရောတစ်ခုလုံးသူသုံးရမယ်နော်တကယ်လို့စိတ်ဆက်အားညာပြီးတက်လာပြီးဆူဆိုင်အားနည်းရင်ကိုယ်ဘက်ကကုတဲ့အခါမှာအခက်အခဲတွေ့နေတယ်ပြီးတော့ဆူဆိုင်အားဆိုတာနည်းနည်းနည်းနည်းသိနေအားပြောတာဆူဆိုင်ကိုထည့်ပေးရ အဲ့ suicide တယ်ဆိုတာဘယ်သူက suicide မှာလဲဆိုတော့ကာယကဝရိယနဲ့စေတသိကဝရိယနဲ့ခုရှိပါလားအဲ့တော့ဘုန်းကြီးကကာယကဝရိယကိုသုံးပြီးစေတသိကဝရိယကိုသုံးနော်ကာယကဝရိယဆိုတာစိတ်ကိုကိုခန္ဓာကိုတင်းပြီးတော့အတင်းဖိလိုက်တာဆိုကြာရင်သူကမောပန်းပြီးတော့မလိုက်နိုင်ဘူးအဲ့တော့စေတသိကဝရိယတီအားနဲ့ ငြိမ်အားကိုစေတသိက်ဝိညာဉ်လို့ခေါ်တယ်။ရှုမှတ်မှုတစ်ချက်တိုင်းတစ်ချက်တိုင်းမှာတီအားငြိမ်အားဒီအားနဲ့အားပါဒီအာယုတစ်ခုပေါ်မှာတည်သွားရမယ်။စိတ်ကလည်းအေးချမ်းနဲ့ငြိမ်သွားရမယ်။ဓာတ်ခနဲ့ကြားလိုက်တာနဲ့တီအားနဲ့ငြိမ်အားဓာတ်ခနဲ့ကြားလိုက်တာနဲ့တီအားနဲ့ငြိမ်အားဒီအားနဲ့အားဟာဆုဆိုင်အားပါတယ်။နော် တည်နေခဏိကသမာဓိခဏိကသမာဓိရဲ့တည်တတ်တဲ့တည်မှုမျိုးမှာအမျိုးအစားကောင်းသောခဏိကသမာဓိဖြစ်ဖို့လိုတယ်အမျိုးအစားညံ့သောခဏိကသမာဓိရှိတယ်အမျိုးအစားကောင်းတဲ့ခဏိကသမာဓိရှိတယ်အဲ့တော့တီအားနဲ့ငြိမ်အားမှာအမျိုးအစားကောင်းသောခဏိကသမာဓိဖြစ်မှာတီအားနဲ့ငြိမ် အဲ့ဒါလေးကိုလေ့ကျင့်ပြီးတော့ဉာဏ်များပြောထောင်ပြီးလို့ရှိရင်အာတရားနည်းဆိုတော့သူ မိမိတတိယအဲ့ဒီပုံမှာကောင်းကောင်းတတိယနိုင်နိုင်နေဆိုရင်အဲ့ဒါကိုအတွက်တရားဖြစ်လာစွမ်းအားဖြစ်လာတရားနောက်ကပါစွမ်းအားဟုတ်တယ်မလားဆိုစွမ်းအားထွက်ရစွမ်းအင်ထွက်ရအမ်ငွေလေးထွက်လေရှုမှတ်ပြီးတော့စွမ်းအားမထွက်ဘူး ဒါပေမဲ့ခန္ဓာကိုယ်မှာဖြစ်ပြနေတဲ့သဘာဝတစ်ခုခုကိုရှုမှတ်လိုက်တဲ့အခါမှာမိမိစိတ်ကလည်းတည်ငြိမ်နေအဲ့ဒီသဘာဝတရားလေးကိုယ်ကလိုက်နိုင်တယ်ရှုလဲရှုနိုင်တယ်ဆိုတာစွမ်းအားထွက်တယ်အဲ့စွမ်းအားကိုရှုပြီးတော့မှဝင်နေထွက်လေကိုသွားပြီးတော့ရှုတဲ့အခါမှာလည်းဝဲကူသွားတယ်ဆိုတာမျိုးဖြစ်တတ်တယ်အဲ့လိုဝဲကူသွားတယ်ဆိုရင်လည်းသူများတက်တော်ပူကောင်းတယ်ကိုကနှမျိုးသုံးမျိုးကို စွမ်းအားထွက်အောင်ရှုမှတ်နိုင်ရည်ဆိုတဲ့အသုံးချလို့အများကြီးရတယ်နော်ဝင်လေထွက်လေမှာရှုလို့မကောင်းရင်ကိုယ်ကခန္ဓာကိုယ်တစ်ခုခုရဲ့လှူရှာမှုကိုရှုနိုင်တယ်တော့ငါဒါဒီဟာမရရင်ဒါနဲ့သုံးမယ်ဒါမရရင်ဒါနဲ့သုံးမယ်ဆိုကိုကဉာဏ်တဲ့အာသာခြင်းလို့ဖြစ်သွားတယ်တချို့ကဒီနာဒီဝါတစ်ခုတည်းနဲ့ လုတ်တက်ပြီးတော့ဉာဏ်နဲ့ဟာရှုမယ်ဆိုသူရှုလို့အဆင်မပြေဘူးဖြစ်တယ်။ဘလို့မှအဆင်မပြေတဲ့ကံကတော့လေနေတတ်တယ်။နောက်တစ်ခုကဘာဖြစ်လဲဆိုသူကိုယ်သူလည်းပဲဒီနာသီဝမှတ်တာမှာမဟုတ်ဘူးဆိုမှားတယ်လို့စိတ်ထဲမှာအဲ့လိုဖြစ်တာ။အမှန်မှားတာပဲဟုတ်လေ။ခန္ဓာကိုယ်တစ်ခုလုံးကရှုနေတာကြီးပဲလေ။ဆိုတော့ကိုယ်ကအများကြီးသူများတဲ့အာသာချက်ရှိတယ်လို့ပြောဖြစ်သွားတယ်နော်။ဘေဟာမှတ်မှတ် ရှုမှတ်တတ်သွားတဲ့အနေအထားရတော့တယ်မှတ်ကြတယ်အဲ့ဒီအနေပြီးတော့ကျန်တဲ့ဟာတွေဆိုလဲကိုကဘာပဲဖြစ်ရှုတတ်သွားတယ်ဘယ်ဟာပဲဖြစ်မှတ်တတ်သွားလဲဆိုကိုကအာသာတဖြစ်သွားတာနော်သိကောင်းပါလေဆိုတာလေဟင် ဦးစားပဲပေါ့တမန်ရဒီတော့ဝင်လာတနေ့ဝင်တယ်တနေ့ serve လုပ်တယ်အဲ့ဒါဆိုလို့ရှိရင်တော့ဝါရင့်နေပြီဒီနေ့သူရတာပဲရှိပါတယ်ကဲဒါဖြင့်ဘုန်းကြီးတို့တရားရှိမှမှုမှာဘယ်လိုမျိုးများအခက်အခဲရှိလဲ ေဒနာလို့စိတ်ထဲမှာဘုန်းကြီးတို့တွေကဆောင်းပါလေဖြစ်ပေါ်လာပြီဆိုလို့ရှိရင်ရှင်းနဲ့ဆိုလက်ခံတတ်ဖို့လိုတာပေါ့နော်ဝေဒနာလို့သုံးတဲ့သုံးတော့ပမာနဲ့သုံးတဲ့သုံးပါဠိသုံးတဲ့သုံးနဲ့ပမာဒီပါဠိစကားတွေကပမာဝဟာရတွေကိုရောက်နေတဲ့ခန္ဓာတော့အတိ မတူဘူးအဲ့လိုဖြစ်တယ်ဗမာတွေသုံးတဲ့ခုနကဝေဒနာနဲ့ပါဠိကသုံးတဲ့ဝေဒနာနဲ့တိဗေဟာမတူမတူတဲ့အခါကျတော့ဟိုဗမာတွေကပါဠိစကားကိုဝေစားထားတာလေဝေစားပြီးဗမာသုံးဖြစ်အောင်လုပ်ထားတယ်ဥမာစေတနာဆိုတာစေတနာဆိုရင်သူကအကုသိုလ်စေတနာပဲကုသိုလ်စေတနာ စေတနာကိုကြတော့ဗမာတွေကြတော့ကောင်းတဲ့နေရာမှာသုံးတယ်မကောင်းတဲ့နေရာမှာမသုံးဘူးမပါဠိမှာစေတနာဆိုတာတိုက်တွန်းလို့ဆိုတာကိုခေါ်တာပဲဟိုအကုသိုလ်ဖြစ်အောင်တိုက်တွန်းလို့ဆိုရင်လည်းစေတနာပဲကုသိုလ်ဖြစ်အောင်တိုက်တွန်းလို့ဆိုရင်လည်းစေတနာပဲခုဝေဒနာလို့ပြောလိုက်ရင်ယောဂီများဆိုတာဘာလို့ဆိုလိုတာလဲဆိုရင်ဗမာဗမာ မွေးစားထားတဲ့ပမာစကလုံးအမြင်နဲ့ပဲအသုံးပြုကြတာပေါ့တကယ်ကျတော့ဝေဒနာဆိုနံတရားလေဟုတ်တယ်ပေါ့နံတရားဆိုတော့နံတရားကလည်းတိတ်ပြီးတော့ဘယ်မှမသုံးကြဘူးမသုံးကြတဲ့အခါကျတော့ဒီဝေဒနာနဲ့ပတ်သက်ပြီးအမျိုးမျိုးပြောကြတာပေါ့အမျိုးမျိုးအာဝေဒနာနဲ့ပတ်သက်ပြီးဟောပုံပြောပုံနေအယူဆရအများကြီး တချို့ကအငင်းပွားကြတယ်မှန်တော့အငင်းပွားဖို့မလိုဘူးလို့ယူဆတယ်ဘာလို့အငင်းပွားဖို့မလိုလဲဆိုတော့ခုနပြောလို့ဗမာလိုအိဗယ်နဲ့ပါဠိလိုအိဗယ်ကတစ်ခုကွဲနေဗမာလိုကြတော့ဘာကိုရည်ပဲပြီးပြောဆိုနာလာကျင်နာကြိုက်တာခဲတာဒါတွေကိုဝေဒနာလို့သုံးတယ်ဒါအဖြစ်မဖြစ်ဘူးလေဟုတ်တယ်အဲ့တော့တခုရှိရတာဒီလိုဝေဒနာပေါ်လာစိတ်မှလည်းဝေဒနာဖြစ်လာတယ်။ဘာဝေဒနာဖြစ်လာလဲဒုက္ခဝေဒနာဖြစ်လာ တွေးရဲ့ခန္ဓာကိုယ်ကနာကျင်ကြိုက်ခဲလာတာနဲ့စိတ်ကဒုက္ခဝေဒနာဖြစ်လာတယ်ဒေါမနတဝေဒနာဖြစ်လာတခုပြောချင်တာကတော့ဝေဒနာကိုကြော်ဖြတ်မယ်ဆိုတဲ့ပုဂ္ဂိုလ်လေးပေါ့ဝေဒနာရဲ့သဘောအမှန်ကိုလက်ခံနိုင်ကြိုးစားဖို့လိုတာပေါ့နော်။ဟာဝေဒနာပေါ်လာတယ်တနည်းအားဖြင့်နားတယ်ခြင်းနဲ့ကြိုက်တယ်ခဲတယ်ပေါ်လာပြီဆိုသူ့ကိုမမှတ်နိုင်ဘူး ကိုယ်စိတ်ကိုကဲခတ်ကိုယ်လက်ခံလာတုံ့ပြန်လာဒီနှစ်ခုမေးကြည့်ဒီဝေဒနာပေါ်လာပြီးကိုယ်စိတ်ကကျဉ်တဲ့ဆိုလက်ခံတဲ့စိတ်ဖြစ်ရလားသူ့သုံးတယ်ဆိုတဲ့စိတ်ဖြစ်ရလားဒါမှမဟုတ်ရင်သူ့ပေါ်လာတာကိုမကြိုက်ဘူးဆိုတဲ့စိတ်ဖြစ်နေတယ်မကြိုက်ရင်ဒေါမနတာဖြစ်နေပြီဒေါသဖြစ်နေပြီဝေဒနာပေါ်လာတိုင်းမကြိုက်တဲ့ဒေါသဖြစ်နေတဲ့အတွက် ဒေါသနဲ့ရှုမှတ်ပြီးဖြစ်နေတတ်တာပေါ့နော်။နာလေနာတော့ရှုမှတ်တိုင်းပို့ပြီးမခံနိုင်ဘူးဒေါသအခံနဲ့ရှုနေတဲ့ကံတော့စိတ်မအေးနိုင်ဘူးပေါ့နော်။ဒါကြောင့်မို့အာဝေဒနာပေါ်လာရင်သူ့ကိုဝေခံလုပ်နိုင်သလား။ကိုကိုစိတ်ကိုပြန်မေးဖို့လိုလား။မလုပ်နိုင်ဘူးလား။ကြိုးဆိုသလား။ဒါကြိုးရမှာပဲ။ကြိုးဆိုရမယ်။ဘာလို့ဆိုကွယ်ဖယ်ရှားလို့မရဘူးလေ။မပေါ်လာနဲ့လို့လေတားမြစ်လို့လည်းမရဘူးလေ။ မပေါ်လာနဲ့တော့သူပြောလို့လည်းမရဘူးပေါ်ခြင်းပေါ်မယ်မပေါ်ခြင်းမပေါ်ဘူးဒါသူ့သဘောပေါ့နော်ခန္ဓာသဘောကိုဘာမှသူ့အစိုးမရတဲ့အတွက်နင်းလာသလားငါပဲဆိုရင်ဒါပါငါခြင်းနဲ့ဆိုတာလက်ခံတယ်ငါနဲ့တုံးတယ်အတုံးပြုတ်တယ်ဘာဖြစ်တုံးပြုတ်မလဲငါနဲ့ကိုတတိပညာဖြစ်အောင်လုပ်ပြတယ်နင်းကြောင့်ငါစိတ်ထဲမှာအကုသို့မဖြစ်စေရဘူးဟုတ်လား အဲ့တော့သူပေါ်လာပြီဆိုတာနဲ့ဝေဒနာပေါ်လာတာနဲ့ချစ်ချင်းနဲ့နဲ့ကြီးသူ့လက်ခံလိုက်လို့ရှိရင်ကိုယ်စိတ်ကိုကိုယ်ကဲခတ်တဲ့ငါဒီဝေဒနာပေါ်လာငါစိတ်ကဘယ်လိုပြောင်းလဲလားအေးငြိမ့်နေတဲ့စိတ်ကနေပြီးတော့ပူလောင်တဲ့စိတ်ဖြစ်သွားမလားမခံနိုင်တဲ့စိတ်ဖြစ်သွားမလားမကြိုက်ဘူးဆိုတဲ့စိတ်ဖြစ်သွားသလားဒါဟုတ်မြင်မြန်ဖြေရှားခြင်းနဲ့စိတ်ဖြစ်သလားဒါလေးအမျိုးမျိုးကြောင်းလဲပြီးတော့ဒီဝေဒနာအပေါ်မှာ ဒီစိတ်မတက်မတာဖြစ်နေတာဒီခုဒီခုဖြစ်နေတာအဲဒီဒီခုဒီခုဖြစ်နေတဲ့ဟာတွေကိုကိုကသူ့ကိုကြည်ကျင်နဲ့နဲ့လက်ခံတတ်အောင်ကျိုးစုံနဲ့ရင်မရှိဘူးဆိုတော့သူကကိုယ့်ကိုအမျိုးမျိုးနှိမ့်ဆက်နေတယ်ပေါ့စပြီးဖြစ်ကလေးကနှိမ့်ဆက်လိုက်တာပြီးသွားတဲ့အချိန်ကိုနှိမ့်ဆက်တယ်ဟုတ်နော်ရုပ်ကိုလည်းနှိမ့်ဆက်တယ်စိတ်ကိုလည်းနှိမ့်ဆက်တယ်ရုပ်ကိုနှိမ့်ဆက်တယ်စိတ်ကိုလည်းနှိမ့်ဆက်တယ် အဲ့တော့ဒီယုတ်နဲ့ဒီစိတ်နှစ်ခုမှာစဉ်းစားကြည့်ဖို့လိုတယ်လေဟုတ်လားအာယုတ်ကိုတက်တာအောင်လုပ်မယ်ဆိုရင်ထိုင်ရထားလိုက်တက်တာပါပေါ့ဒါမျိုးလေးပဲနော်သို့တော့စိတ်ကိုတက်တာအောင်လုပ်ထားတယ်ဒီယုတ်ကလည်းပဲဘာဖြစ်သွားလဲတက်တာသွားတာကိုတွေ့ရတယ်ဘာလို့လဲဆိုတော့ side effect မလာတော့ဘူးကိုယ်စိတ်ကြီးလေဒီဝေဒနာက side effect မပြီးတော့ဟုတ်တယ်မလား ဘာမှကိုယ်စိတ်ကိုစိုက်အပက်မလာတော့ဘူးဆိုလို့ရှိရင်သူ့ကိုကောင်းကောင်းအသုံးချနိုင်ပြီအသုံးချဖို့ပဲကိုကသူ့ကိုဟိုဝေဒနာကိုလောက်အောင်ပါသူ့ဝေဒနာပေါ်လာလို့ကိုယ်စိတ်ထဲမှာကိုယ့်ကိုပြန်ပြီးတော့ခြေလေသွားတယ်နှိစက်သွားတယ်ဆိုရင်ဒီဝေဒနာကိုကိုယ်ကန့်ကွယ်တဲ့အခါမှာအများကြီးစိတ်ကြီးစိတ်ကမာနေသေးတယ်လို့ပြောလို့ရတာပေါ့နော် ဒါတော့သူ့ဥပမာလောက်ပိုက်ပဲမရှိဘူးပေါ်လာရင်လက်ခံရမယ်ခြေနဲ့စွာလက်ခံပါစိတ်ကခြေနဲ့ရလားလို့လည်းစီစစ်ပါခြေခြေနဲ့နဲ့လက်ခံပြီးငါဘယ်လိုသုံးမလဲဆိုစိတ်အေးအေးထားခေါင်းအေးအေးထားပြီးတော့မှသူ့တဖြည်းဖြည်းအသုံးပြုသွားလို့ရှိရင်ဘုန်းကြီးတို့ယောဂီအများစုကဒီတိုင်းရှုမှတ်နေတယ်ဆိုရင်စိတ်ကြီးကပြန့်လွင့်နေပြီဟုတ်ကဲ့ပါလားဝေဒနာပေါ်လာပြီဆိုစိတ်ကမပြန့်တော့ အဲ့ဒီတနေရာတွေကတွဲလို့ဘယ်မှမသွားတော့ဘူးဆိုအမျက်ထွက်လာထွက်ဘူးလားဒါကြောင့်ဝေခံလုပ်နိုင်ဖို့လိုလားမလိုဘူးလားနားခဲ့ပါကျုပ်ဆိုပါလေကျေးဇူးလေးတင်ပါတယ်မင်းလာပြီဆိုငါစိတ်တွေဘယ်မှမသွားတော့ဘူးဒါမင်းဟာတော့ကောင်းကျိုးပြုခဲ့လို့တယောက်ပဲကောင်းကျိုးပြုတဲ့အရာတစ်ခုပဲဆိုတော့သူ့ကိုဝမ်းမြောက်ဝမ်းသာကျူးဆွလိုက်မယ်ဆိုရင်သူကကိုယ်ကောင်းကျိုးများကြီးပြီးနိုင်တယ်ဒါမှမဟုတ်ဘဲနဲ့သူ့ဆက်ကျင်လိုက်မယ်ဆိုရင်သူကလည်းပြန်ပြီးတော့တွန်းလှန်လာ အဲ့လိုစိတ်ကိုမွေးလိုက်လို့ရှင်စိတ်ကိုပြောင်းလဲလိုက်တာနဲ့ဒီဝေဒနာကိုယ်အတွက်အများကြီးအသုံးချလို့ရတယ်ညာဖြစ်သွားတယ်နော်အဲ့ဒါတော့ပါပဲနော်အဲ့လိုစိတ်ကလေးပြောင်းရုံပါပဲပြောင်းရင်ကြော်တက်သွားနိုင်ပါတယ်လွယ်လွယ်လေးဖြစ်သွားနိုင်ပါတယ်လွယ်အောင်လုပ်လိုက်တာပေါ့ကိုကိုကိုဒါပေမဲ့ဒါပြောလွယ်တာမလုပ်ခဲ့တာအပြောလွယ်တာမလုပ်ခဲ့တယ်ဆိုပေမဲ့ မရဘူးလို့ဆိုလိုတာပေါ့လူရနိုင်တဲ့ဟာပဲဘုရားဟောထားတာပေါ့နော်ဝေဒနာတစ်ခုပေါ်လာပြီဆိုရင်ဘယ်လိုတွေမှအများဆုံးဖြစ်လေဖြစ်တာရှိတယ်စဝိတရားအထုတ်တဲ့ပုဂ္ဂိုလ်တွေမှာဝေဒနာပေါ်တာအရင်ဆုံးပဲသူကမထိုင်နိုင်တာတို့မကန့်ွယ်တတ်တာတို့ဒါမျိုးတွေအများကြီးဖြစ်တယ်အဲ့တော့ဝေဒနာတစ်ခုပေါ်လာလို့ရှိရင်ခုနကပြောတဲ့ခြေနှက်စွာလက်ခံတတ်ဖို့ ਨੇ သူ့ကိုခေါင်းအေးအေးထားစိတ်အေးအေးထားပြီးတော့ရှုမှတ်တော့တိတ်ပြင်းထန်လာလေဆိုရင်တော့သူ့ရဲ့နှိစ္စတာကိုပင်တည်ပြီးမခံဘဲနဲ့တခြားအာယုံကိုပြောင်းမှတ်ပါလို့မာစီဆရာတော်ပြန်ရမိန့်တာရှိတယ်နော်တိတ်ပြီးတော့ပြင်းထန်လာပြီဆိုရင်တော့တဲ့အဲ့ဒီဝေဒနာကိုမမှတ်တော့နဲ့လွတ်ထွက်လိုက်ပါလွတ်ထားလိုက်ပြီးတော့ဘုံတော်ဖြစ်ဖြစ်ပွားနေပါ ဂုံတော်ဖြစ်ဖြစ်ပွားနေမယ်သူအာယုံပြောင်းလိုက်တာပေါ့နော်အာယုံပြောင်းပြီးတော့တခြားအာယုံနဲ့လေစားပြီးတခြားအာယုံနဲ့တရားဖြောက်ပြီးတော့မှတဖြည်းတက်တာပြီဆိုတဲ့အခါမှာစိတ်တက်တာရရပြီစိတ်အေးပြီဆိုတာပြင်ပါအမှန်တော့ဓာတ်ရိုက်တိုက်တာတော့အကောင်းဆုံးရဲ့မျက်နှာချင်းနဲ့တိုက်တာသူ့အကြောင်းပိုသိရဒါပေမဲ့အင်အားမမျှဘူးကိုယ့်ဘက်ကတိုက်စစ်ကအင်အားမမျှဘူးဆိုရင်ရှောင်လိုက်တာပိုပြီးတော့ကောင်းတယ် တခြားအာဝင်ထွက်လေအာယုံဖြစ်ဖြစ်ပေါင်းပင်မှုအာယုံဖြစ်ဖြစ်ဘာပဲဖြစ်ဖြစ်မှလို့ရတယ်နော်အဲ့တော့မှတ်တဲ့နေရာမှာလေအစွဲမထားဖို့တော့လိုတာပေါ့တချို့ပေါင်းနာပင်နာမှတ်တာဝင်လေထွက်လေမှတ်တာရင်ကျိုင်းကိုမှတ်တာအာနာအာနာဘူးကိုမှတ်တာဒါတွေကိုအမျိုးမျိုးကိုယ်အယူဆနဲ့ကိုအဖြစ်ပြောနေကြတာရှိဘာမှအဖြစ်ပြောကြမလို့ လေအားလုံးတရားဖြစ်ရင်ပြီးတာပဲဟုတ်လားနော်ဘယ်နေရာမှမှစွမ်းအားထွက်ဖို့အရေးကြီးတယ်ဘယ်နာရှိရှိစွမ်းအားထွက်ဖို့အရေးကြီးပါတယ်တတိပညာစွမ်းအားထွက်ဖို့အရေးကြီးပါတယ်တတိပညာစွမ်းအမှန်ကတော့ဟိုပညာနယ်ပယ်မှာပဲဒီလိုကွဲပြားနေတာပရမတ်နေရောက်သွားရင်ကွဲစရာရှိတော့ဘယ်အထိကွဲနိုင်လို့ဆိုတော့ ဘုန်းကြီးတို့ကဉာဏ်စင်နဲ့ပြောမယ်ဆိုရင်ဘင်္ဂညာနောက်ပိုင်းဆိုလို့ပြောတော့ဘင်္ဂညာနောက်ပိုင်းဆိုအလုံးတူသွားတူတူပဲဒီရှိပိုင်းဉာဏ်တွေကသာလေပုံစံအမျိုးမျိုးနဲ့တည့်ရတာလေဘင်္ဂညာနောက်ပိုင်းကပရမတ်နေပဲဖြစ်သွားတဲ့အတွက်အဲ့ဒီပရမတ်နေပဲမှာအဲ့လိုကွဲလို့လည်းမရတော့ဘူးအဲ့လိုဟိုလိုဒီလိုလည်းမရတော့အားလုံးကတပုံစံနဲ့ဖြစ်သွားတယ်တလန်းကြောင်းလေးသွားတာ တခီးတဲ့သွားတာပဲအာလုံးတူသွားတာပဲအောက်ပိုင်းညံနေမှာကပုံစံမျိုးမျိုးနဲ့ဆက်လာတယ်ပဲထပ်ပိုင်းညံနေကြတော့အဲ့လိုခွဲလို့မရတော့အဲ့ဒါကဘုဒ္ဓတရားနေနဲ့မှတ်ထားပါနော်ကိုအောင်မျိုးကိုအောင်မျိုးရဲ့ကဲကိုအောင်မျိုးကအသက်လား ဟောင်းလို့ပြောရမှာဟင်ဟောင်းဟောင်းဘလောက်ဟောင်းလုံးဝမပြင်းတဲ့အဟောင်းစုခံနေနေကြအောင်ကေဗျာဘလောက်များဟောင်းဟောင်းပေါ့ဟောင်းလေကောင်းလေဒီလိုဟုတ်ကဲ့ငါတချို့ကဟောင်းလေဟောင်းနေပါလေ ဟောလေဟောလေဝိုင်းလို့ရောအောင်းလေကောင်းတယ်လေအောင်းလေကြားလေပြက်လေအဲ့လိုဟမ်ကဲအဟောင်းသမားကဗာများအကြောင်းပြောပါမယ်တရားထိုင်တဲ့အခါကျရင်ဘယ်အချိန်မှာတရားထိုင်တာဖြုတ်တယ် ကြာလေကောင်းလေအကျိုးကကြာကြာထိုင်ကောင်းဆက်ဆက်ထိုင်ဆက်ထိုင်အကျိုးကကြာကြာထိုင်ရင်ကောင်းနေကြာကြာမထိုင်တာနဲ့ကြာကြာထိုင်တာနဲ့နှမျိုးကကြာကြာထိုင်တဲ့လူများရှိတယ်နိနမဖို့သမားတွေစီသမားတွေအတိုင်းထိုင် ကြာကြာထိုင်တိုင်းတရားပฏิပညာဖြစ်ဘူးဆိုရင်ဒီကြာကြာထိုင်တာဘာမှတော့ကြာဘလောက်ပဲကြာကြာနော်အဲ့အကြာကြီးထိုင်လို့ဘုရားယဟန္တာဖြစ်တယ်လို့ဒီလိုဘုရားမဟောခဲ့ဘူးဘုရားလက်ထက်တော်ကတခဏလေးအော်ဝါလက်ပြီးတော့တရားရပါတယ်လို့ဘုရားရှိတယ်အကြာကြီးထိုင်ပါတယ်လို့ဒီလိုပြောတာတခုပဲရှိတာ ကြာကြာထိုင်နေဆိုတာထဲကြာကြာတတိပညာဖြစ်တယ်ဆိုရင်တော့ဒါကိုကောင်းတယ်။တဏှာကြီးထိုင်နေတဏှာကြီးလုံးတတိပညာကြီးဆက်တိုက်ရနေတယ်။နနာကြီးထိုင်နေနနာကြီးလုံးတတိပညာကြီးဆက်တိုက်ဖြစ်သွားနေတယ်ဆိုရင်တော့သူကဉာဏ်နဲ့လူတွေထဲတော့တိုင်းတဲ့လူပုံတန်မှုရှိတာ။နော်။ကြာကြာထိုင်ခြင်းမထိုင်ခြင်းအဓိကမဟုတ်။တတိပညာဖြစ်ခြင်းမဖြစ်ခြင်းက ကိုထိုင်နေ3နာရီမှာခုနပြောရဲစွမ်းအားပေါ့3နာရီနဲ့တန်နဲ့စွမ်းအားထွက်မှာမထွက်ဘူးလားထွက်တယ်ဆိုရင်ဒီ3နာရီကိုပဲအများကြီးတန်လို့ရှိတာ၄နာရီထိုင်နေ၄နာရီလည်းကိုယ်ပဲစွမ်းအားတွေနိုင်ထွက်တယ်ဆိုရင်အများကြီးတန်လို့ရှိတယ်၄နာရီထိုင်နေစွမ်းအားကိုကြည့်လိုက်ခဲ့တဲ့အခါကျတော့0ပဲဆိုတော့ဘာမှမထူဘူးအာ အများကြီးအကြိုက်ထိုင်နေသူထွက်တဲ့နဲ့စွမ်းအားတရားစွမ်းအားကဒီကသမာဓိပညာကဥပမာဆိုတော့9နိုင်ထိုင်လိုက်လို့ရာဂိုင်လုံးသူထွက်ရမှာကစွမ်းအား90တရားဒါတယောက်နဲ့တယောက်တော့မတူဘူးပေါ့နော်သူရဲ့ပါရမီလိုက်ဒါပေမဲ့အဲ့ဒီမှာသူဘယ်တော့မှမထွက်ဘူးဆိုရင်တော့သူကဒီဥစ္စာသူ့အတွက်ကတော့ မှတန်ဖို့မရှိဘူးလို့ဒီလိုပြောလို့ရတယ်တန်ဖို့မရှိဘူးဆိုတော့တန်ဖို့မဲ့တာကိုပြောတာမဟုတ်ဘူးเนาะတန်ဖို့မဲ့ဘူးသူတန်ဖို့နဲ့သူကတော့ရှိတယ်ဒါပေမဲ့ထိုက်တဲ့နဲ့တန်ဖို့မရဘူးလို့ပြောတာထိုက်တဲ့နဲ့တန်ဖို့မရဘူးလို့ပြောတာဝိရိယဆွမ်းအားကိုတော့ဆိုတာဖြစ်တယ်မတော်ဘူးဆရာတော်ဆို36နိုင်ထိုင်နိုင်တယ်တော်ဘူးဆရာတော်ကြီးလေမရွှေ့မပြောင်းမဲနဲ့36နိုင်ထိုင်နိုင်ဆရာတော် ဘာမှလည်းအပေါ်လေးတွေပါနေပါနေတော့မသွားဘူးဘာမှမစားပဲနဲ့30အခုတော့ဆရာတော်ကြီးမရှိတော့ပြန်လာတော့ဆရာတော်36နိုင်ထိုင်နေတယ်29နိုင်မတက်ရတယ်ဘုန်းကြီးတို့ရှိတော်မူရိတ်တာမှာတရားအထုတ်တော်ကနေ့လယ်7နာရီနဲ့ထိုင်လိုက်တာအာည7နာရီတခါရောက်ဘူးလေရောက်ဘူးလေဆိုတာအဲ့ဒီအထိထိုင်မယ်လို့ရည်ရွယ်ခဲ့တာပေါ့ မှတ်ရင်မှတ်ရင်နဲ့ရောက်သွားတာရောက်သွားတဲ့အခါကျတော့မျက်လုံးဖွင့်ကြည့်လိုက်တဲ့အခါကျတော့ခုပြီးမှနိုင်ငံသားတွေအများကြီးထိုင်နေလို့ရှိသေးတယ်ညဆက်တဲ့နေ့အဲကိုကသာထပြီးတော့သွားတာသူတို့ကထိုင်နေလို့ရှိသေးတယ်မနေ့ရောက်တော့သူတို့မေးကြည့်တဲ့အခါမှာညနှစ်နာရီထိုးမှပြန်တာအဲ့လိုထိုင်နေလို့လည်းရှိတာပေါ့နော်ဒါတော့ခုနကပြောသလိုတမင်ကြီး9နာရီထိုင်မယ်6နာရီထိုင်မယ်ဆိုတာထက် သတိပညာကခေါ်သွားလို့လိုက်ရင်လိုက်ရင်လည်းသူက9နိုင်ဖြစ်သွားလားလို့10နိုင်ဖြစ်သွားလားလို့ဆိုပို့ပြီးတော့တန်ဖို့ရှိတယ်လို့ဒီလိုဆိုတယ်။ဒါကြောင့်မို့ကြာကြာထိုင်ခြင်းမထိုင်ခြင်းဆိုတာတိုင်းတာပဲရတယ်အများကြီးရှိတာ။ဟုတ်ကဲ့။တိုင်းတာပဲအများကြီးအများကြီးရှိတယ်။ဒါပေမဲ့ခုနပြောသလိုပဲအာမြတ်စွာဘုရားဣရိယာပု၄ပါးလုံးရှုမှတ်နိုင်တယ် ဘယ်လိုရှုမှရှုမှပါဖြစ်တယ်သတိပညာဖြစ်ရင်းနေတာလေအဓိကပဲအဲ့ဒါတစ်ခုရှိကြတယ်ဥပမာအာကျွမ်းကျင်လိမ်မှာသွားတဲ့အဆင့်ဆိုရင်မရှင်အနန္ဒာဆိုရင်ဘယ်ချိန်မှရတာဖြစ်တယ်ကြားပြောတာတက်ရှုစေတက်ပြမစမြတ်စွာဘုရားပြန်လို့ပရိနိဗ္ဗာန်ပရမသံဃာရဲ့ဒီလိုလေးလိုက်တဲ့အချိန်မှာခေါင်းအုံးနဲ့ခေါင်းနဲ့မထိတဲ့အချိန် ယန္တာဖြစ်သွားတယ်။အာမာဝရိယဆရာတော်ဘုရားကြီးကတော့ဈဉ္ဉံရှောက်ရင်းနဲ့ပထမမဲ့ဒုတိယမဲ့စသည်ဖြင့်ဖြစ်တယ်။ဈဉ္ဉံလည်းဖြစ်တယ်ပေါ့နော်။တင်းခုဆရာတော်ဘုရားကြီးကတော့အာကျင့်ငယ်သွားရင်းနဲ့ဖြစ်တာရှိတယ်။ဒုတိယမဲ့တက္ကရာကတတိယတတိယတတိယမဲ့အဲ့ဒါတော့ ဒါကြည့်လေအားလုံးပေါ့နော်ဒါဒါတွိုင်းလိုက်ခေရိကာတို့ကြတော့ရှင်းရွက်ကြရင်းနဲ့ဖြစ်သွားတယ်ဟုတ်ကဲ့ပါနောက်တစ်ခါဘုပုဒ္ဓိကထေရီမှကြတော့ရင်သွေးဥတည်ရင်းနဲ့ဖြစ်သွားတယ်နော်ခေမာမိဘုရားတို့ကြတော့စီမီထွန်းရင်းနဲ့ဖြစ်သွားတယ်ပုပ္ပလုံထေရီတို့လည်းဒီတိုင်းပဲခြေတော်ကိုရည်လေးလောင်းရင်းနဲ့ သွားတာဆိုလိုတာကတော့သွားရင်လာရင်စားရင်အာထုတ်လို့ရပါတယ်အဲ့ဒီကနေလည်းပဲတရားလူတရားမြတ်တွေညနိုင်ပါတယ်အဓိကသတိပညာမိမိတဏ္ဍာကနေလွတ်ထွက်သွားရည်တည်တယ်ဒါနံပါတ်1ပဲเนาะဘယ်လိုနေနေသတိပညာကိုယ်တဏ္ဍာမှာရှိနေလို့ပဲဒါကြောင့်မို့တရားဆိုတာဘဝနဲ့တရားတရားနဲ့ဘဝတစ်ထပ်ထဲကြဖို့လို့ တရားကတတ်တတ်ဘဝတတ်တတ်တယ်လို့ဖြစ်မနေရဘူးเนาะဘဝဒီပင်လေတရားတရားဒီပင်လေဘဝဆိုလို့ရှိရင်ဘဝနဲ့တရားတရားနဲ့ဘဝတစ်ထပ်သေးကြပါပြီဆိုရင်ကနေတာလည်းမရွေးတော့ဘူးအချိန်လည်းမရွေးတော့ဘယ်လိုမှမရွေးတော့ဘူးအမြဲတမ်းသတိပညာကဖြစ်နေတယ်ပဲတရားနဲ့ဒီနည်းစနစ်ကိုပဲပြီးထားတာပဲမဟာသတိပဋ္ဌာနာတုတ်တန်ကြီးတစ်ခုလုံးကအလုပ်လည်းလုပ် လုပ်သမျှလည်းတရားဖြစ်စေဆိုတဲ့မျိုးပေးတာအလုပ်လည်းလုပ်လို့ရတယ်လုပ်သမျှလည်းတရားဖြစ်အောင်လုပ်လို့ရတယ်ဒီချိုးပြီးတာလည်းဖြစ်တရားအားထုတ်ပြီးတာလည်းဖြစ်စွန့်စားပြီးတာလည်းဖြစ်တရားအားထုတ်ပြီးတာလည်းဖြစ်ဆွမ်းကံကြွပြီးတာလည်းဖြစ်တရားအားထုတ်ပြီးတာလည်းဖြစ်အဲဒီလိုအကုန်လုံးတရားဖြစ်အောင်လုပ်လို့ရတာများတယ်ဒါရေနောက်ဆုံး စကားပြောတာတော့မှတရားအထုတ်ရတယ်။ကြည်ကြီးကြင်ငယ်စွန့်တာတော့မှပဲတရားအထုတ်လို့ရတယ်။ဥစ္စာရပတ္တဝကံမေတပ္ပသနာကံဟောတိ။ကြည်ကြီးကြင်ငယ်စွန့်တဲ့နေရာတော့မှပဲတတိပညာပါရင်သူကဝိပဿနာဉာဏ်ဖြစ်တယ်။တင်းကိုဆရာကြီးလက်တွေ့ပြပါလိမ့်မလား။နော်ပြပါပြီ။ကျင့်ငယ်ဆွရင်လည်း နဲ့ကြပါတာပဲဒါလေးတွေကအများကြီးရှိတာပေါ့နော်ဒါကြောင့်သတိပညာဖြစ်ခြင်းဒီကလည်းဒီကသာကြာကြာထိုင်နေထိုင်နေပိုကောင်းတယ်မထိုင်နိုင်ရင်လည်းအားငယ်စရာမလိုဘူးမဉဏ်ကိုဉာဏ်နာဖြစ်နိုင်ပါလေတကားတော့ဉာဏ်နာဖြစ်ချင်လို့ပါအဲ့ဒါတော့စောစောဖြစ်နေပါ ခြေကပေါ့ခြေကံကောင်းရှိခြင်းနဲ့တန်ဖိုးတစ်ခုပဲအဲ့ဒီခြေကံကောင်းပုံမှာခြေကံကောင်းရှိခြင်းနဲ့တန်ဖိုးရှိတယ်ဆိုတကယ်လို့မှာပေါ့ဟုတ်တယ်ကွာတကယ်လို့ခဲ့တယ်ဆိုရင်တော့တန်ဖိုးရှိပါတယ်။ညာဦးဆရာတော်ကျောင်းတပည့်တော်တို့ကတော့ဝါခဲ့တာပဲဗျာ။ဒါပေမဲ့ဗမာကိုမသိလိုက်ဘူးဆိုရင်တော့လည်းဒါတမျိုးပေါ့နော်။အဲမေးမေးဆိုရင်ဗမာမေးချက် တွေးတာများနေတယ်တွေးတာနဲ့လည်းလဲနေဟင်တွေးတာနဲ့လည်းလဲနေပြီတော့ဒီလေကောင်းတာကိုတွေးရဆိုတာကောင်းလားကောင်းတယ်လို့ထင်တာကောင်းလို့ထင်တာမကောင်းပါဘူးဗျာဟမ်ဒီအားလုံးလေးချင်းတွေတွေးတာကောင်းလားမကောင်းလားကောင်းဟမ်ကောင်းလူတိုင်းရောกินလားกินပါမတွေးနဲ့လို့ရထားလို့ရ တားဆီးလို့ရပိတ်ပင်လို့ရဘာမှလုပ်လို့စိတ်ရှိရင်တွေးမှာပဲနော်အတွေးဆိုတာဘာမှလုပ်လို့မရရပ်ပြစ်လို့ဆိုလည်းမရတားပြစ်လို့လည်းမရဘာမှလုပ်လို့မရဘူးအတွေးရဒါပေမဲ့လို့တရားဖြစ်အောင်လုပ်လို့ရတယ်တတိဖြစ်အောင်လုပ်လို့ရတယ်အဲ့တော့ နိုင်ငံသားတွေဘုန်းကြီးတို့ရဲ့ကံမှာတရားလာအားထုတ်တော်မူရဲ့ဒီစိတ်ကအမြဲတမ်းရှောက်သွားနေတာပဲအဲ့ဒါဟာသူတို့အတွက်အဆင်မပြေဘူးတဲ့တရားအားထုတ်တာလည်းပဲဒီစိတ်တွေဒီလိုရှောက်သွားနေရင်တရားမဖြစ်ဘူးလို့သူတို့ခံစားရတယ်လို့သူတို့ပြောအဲ့တော့ဘုန်းကြီးကပြောတယ်ကဲဒီစိတ်တွေဒီလောက်ကောင်ရှောက်သွားနေတယ်ဆို မင်းအရင်ကသိသလားမသိဘူးတဲ့ခုတရားလာထိုင်မှာစိတ်တွေကဒီလောက်တော့ရှုပ်ထွေးပြီးတော့ဒီလောက်တော့ရှောက်သွားနေဒီလောက်တော့တွေးနေတယ်ခုသိလားအဲ့ဒါကိုစိတ်ကိုကိုဘက်ကိုပြန်လဲကြည့်လိုက်တဲ့အခါကျတော့စိတ်တွေကအယမ်းကိုညာနေတယ်တွေးတွေညာနေလို့အရင်ဆုံးသိရတာပဲဟုတ်တယ် တော့သိပြီးတော့အဲ့ဒီစိတ်တွေကိုဘာမှကန့်ကွယ်လို့လည်းမရဘူးထိချုပ်လို့လည်းမရဘူးဆိုတော့တရားမရခင်မှာကိုကအတ္တနေမှာပေါ့နော်ဟုတ်တယ်မလားစဉ်းစားရင်းနဲ့တွေးရင်းစဉ်းရင်းနဲ့အတ္တနေမှာလေဩငါစိတ်ကိုတော့ငါဘာမှလုပ်လို့မရပါလားဒီလိုဖြစ်သွားဟုတ်တယ်မလားငါစိတ်ကိုယ်တော်ကဘာမှလုပ်လို့မရဘူးဆိုရင် သူများကိုလွမ်းမိုးခြင်းနဲ့သူများစိတ်ကိုလွမ်းမိုးခြင်းနဲ့ဟိုလိုဖြစ်ခြင်းနဲ့ဒီလိုဖြစ်ခြင်းနဲ့အာဆိုတာမဖြစ်နိုင်ဘူးလို့ကိုယ်ကိုသိတာသိလာတဲ့ခါကျတော့အရင်ဆုံးတရားမှအာမထုတ်ခင်တရားမရသေးခင်မှာဟိုပဲကိုယ်ကိုယ်ကိုအတ္တနေအောင်လုံးသွင်းလာနိုင်တယ်နော်အဲ့တော့ဝိခိတံဝါစိတ်တံဝိခိတံစိတ်တံဒီပါဇာနာတိမြတ်စွာဘုရား အတွေးဟာတဲ့ဘာမှလုပ်လို့မရဘူးဆိုပေမဲ့တဲ့တရားဖြစ်အောင်လုပ်လို့ရပါမယ်ဒီတွေးတာကတရားဖြစ်အောင်လုပ်လို့ရတယ်ဝိခိတစိတ်ဆိုတာအဲတွေးတဲ့စိတ်ပြန့်လွင့်တဲ့စိတ်ကိုခေါ်တာနော်ဝိခိတစိတ်ပြန့်လွင့်တဲ့စိတ်တွေးတဲ့စိတ်စိတ်ကူတဲ့စိတ်ကြံစည်တဲ့စိတ်အမျိုးမျိုးခေါ်လို့ရတယ်ဝိခိတံဝစိတ်တံဝိခိတံစိတ်တံဒီပါဇာနာတိမာတိကံတက္က ဒါပေါ်လာဝိခိတစိတ်ဖြစ်တယ်တန်တွင်တဲ့စိတ်ဖြစ်တယ်ဆိုရင်အဲ့ဒီတန်တွင်ကြောင်းကိုငါစိတ်ကတန်တွင်နေပါလားပဇာနာတိတတိပညာဖြစ်သိအောင်ကြိုးစားပါနော်စိတ်တန်တွင်ရင်တန်တွင်နေလို့သိရတယ်ငါမပါရငါဝင်ရှုပ်လို့ရှိရင်ဒီမှာရဟုတ်တယ်ငါထဲလို့ ဒီစိတ်ကဘာအလုပ်ကိုလုပ်နေလဲစိတ်ဒီဘာလုပ်လုပ်တွေးတဲ့အလုပ်လုပ်ဒီသူလုပ်နေတဲ့သူ့ရဲ့စိတ်သူ့အလုပ်ကတွေးနေစိတ်ကတွေးနေစိတ်ကစဉ်းစားနေစိတ်ကကြံစည်နေဒီလိုတွေးနေကြအောင်စဉ်းစားနေကြအောင်ကြံစည်နေကြအောင်ကိုပသနာတိဆိုတာတတိပညာဖြစ်ပြီးအောင်ကြိုးစားရမယ် ပဆိုတာအသေးစိတ်ညာဆိုတာသိခြင်းအသေးစိတ်သိအောင်လုပ်ပါဆိုတာသူကအတုံးခဲဖြစ်သိခိုင်းတာမဟုတ်ဘူးလူပဲငါပဲလို့သိခိုင်းတာမဟုတ်ဘူးနော်ယောက်ျားပဲမိန်းမပဲလို့သိခိုင်းတာမဟုတ်ဘူးပအသေးစိတ်ညာသိခြင်းတနည်းအားဖြင့်အမှန်အတိုင်းသိအောင်ကြိုးစားပါဆိုစိတ်ရဲ့တဘာဝဘာဖြစ်တွေးတဲ့တဘာဝရှိစဉ်းစားတဲ့တဘာဝ ခုမှရှိတယ်။အာယုန်တွေမျိုးမျိုးကိုလိုက်သွားတယ်။ထိတွေ့တဲ့ဆက်ဆံတဲ့သဘာဝရှိတယ်။တိတ်သဘာဝလေးကိုကသတိပညာနဲ့နာမပါတဲ့သူ့ရဲ့သဘာဝတရားလေးသိအောင်ကြိုးစားလို့ရှိတယ်။ဒါကတဖြည်းဖြည်းနဲ့စိတ်ရဲ့သဘာဝကိုနားလည်တာပေါ့နော်။အတွေးကိုနားလည်တာ။အဲ့တော့လက်တွေ့လုပ်ငန်းတွေမှာကြတော့တကယ်တွေးလာပြီဆိုရင်ဘယ်လိုလုပ်မလဲ။ဒါကဟို ုန်းကြီးတို့လက်တွေ့ပိုင်းနဲ့နားလည်ရမယ်ပိုင်းနှမျိုးရှိတယ်ဒီအခုပြောပြတာကနားလည်ရမယ်ပိုင်းเนาะတခုဆိုနားလည်ပြီးလို့ကဘုကောင်းတယ်ကိုကနားလည်ထားတဲ့ဒီသဘောရှိတယ်ဆိုတော့နားလည်ထားပြီးတော့လက်တွေ့လုပ်တဲ့အခါကျတော့စဉ်းစားရင်စဉ်းစားတယ်စဉ်းစားတယ်စဉ်းစားတယ်အချိန်ပေါင်းများစွာမှတ်ရတယ်နော်အဲ့လိုမှတ်တဲ့ကပါစက်ကလေးနဲ့ဆိုပြီးတော့အပေါ်ရင်မှတ်လို့မရစိတ်ထဲမှာလေးလေးနဲ့ မိမိဒီနှလုံးနေရာအာရုံပြုပြီးစဉ်းစားတယ်စဉ်းစားတယ်တွေးတွေးတယ်တွေးတယ်ဒေါသဖြစ်ဖြစ်တယ်ဖြစ်တယ်စိတ်ဝင်ဝင်ဝင်တယ်ဒေါသဖြစ်ဒေါသဖြစ်တယ်ဖြစ်တယ်စိတ်ရဲ့အမှုရာပေါ့စိတ်ရဲ့အမှုရာကိုမှတ်တမ်းတင်ပြီးဖြည်းဖြည်းမှန်မှန်လေးအကောင့်20 30လောက်ဒါနဲ့စူးစူးဆက်ဆက်ပြီးမှတ်လိုက်လို့ရှိရင်ပါဝါကျစဉ်းစားတဲ့ဟာတွေကျလာတယ်စဉ်းစားတော့ဒေါသဖြစ်ဒေါသတွေကျလာတယ် အဲ့ဒါလက်တွေ့လုပ်ငန်းတွေမှာဒါအဲ့ဒီနည်းနဲ့ဟောလို့ရှိရင်အများကြီးပေါင်းနေတယ်။ပေါင်းနေတဲ့လူတွေလည်းအများကြီးရှိတယ်။အပေါ်ရန်လေးပဲဒေါသဖြစ်တာဒေါသဖြစ်တယ်ဖြစ်တယ်တစ်ခါကဆူနေပြီးတော့စိတ်ကကိုယ်ကိုယ်တဏ္ဍာန်ကိုကိုယ့်ရဲ့နှလုံးတဏ္ဍာန်ကိုကိုယ့်ရဲ့တဏ္ဍာန်ကိုအာယုံမပြုတ်ဘူးဆိုရင်တော့ဘာမှမထူဘူးပေါ့နော်။ဆိုတယ်ဆိုတာဟောတယ်လေးလေးနဲ့နဲ့တိတိကျကျတက်တက်နဲ့နဲ့အာယုံစားလိုက်ပြီးတော့ ကိုယ်ကိုရှိကိုယ်နှလုံးကိုကြည့်ပြီးတော့စဉ်းစားတယ်စဉ်းစားတယ်တွေးတယ်တွေးတယ်တန်းစီတယ်တန်းစီတယ်ဖြစ်ဖြစ်ရော့သွားတာပဲအဲဆိုရင်ဟိုတွေးတာကိုကြောက်စရာ လို့ရတယ်အမစ်စင်ယူပြီးတော့အိမ်ပြန်လာတော့အိမ်လှုပ်လို့ရတော့ပြန်ကြအောင်อืมဘယ်တော့ဖြစ်ပြနိုင်နေကြပါလဲဒီနေ့ကတိတိတိတိတိတိတိတိဖြစ်နေတာကိုရောပေါ်တဲ့ဝေဒနာဖတ်တူတူဖြစ်တယ်ဗျာဖြစ်တာဟုတ်ပြက်တာဟုတ် ပိုးစားပဲဆိုတော့အများကြီးကောင်းပါလေ။အဲဟိုအထူးတော့မေးစရာမရှိဘူး။ဘာများမေးစရာ။ဘုညာဘုရားမြေပေါ်ကိုရောက်တော့ကျွန်တော်အခုပြောပုံရဆိုတော့အားလုံးစင်ကြပါလေ။ဒီနီလန်လည်းမှန်ပါလေ။ဆက်ပြီးတော့ဒီတိုင်းသွားဖို့ပြင်တာပေါ့နော်။ဒီကြားထဲမှာလည်းခုခုပေါ်ပေါ်လာလို့မြေ တီတီဟုတ်ပါဗျာကဲတော့အေးအေးခံမများမင်းလည်းဗျာတပည့်တော်တစ်ခါလုံးကဖြစ်ဘူးရဲ့ဗျာဟိုခန္ဓာကိုယ်ကဝေဒနာအပြင်းထန်ဖြစ်တဲ့အချိန်မှာတပည့်တော်စိတ်ကတပည့်တော်စိတ်ထဲရှင်တာတဏှာရောက် ခြားလူကဝေဒနာခန္ဓာကိုကိုကကြည့်နေတယ်လို့ဒီအဲ့လိုမျိုးခံစားရတယ်ဗျအဲ့တော့တပြည့်တော့အဲ့ဒီဟာမျိုးကိုတပြည့်တော့တေကန်နေကြရင်ဖြစ်ချင်တာအဲ့အဲ့ဒါမျိုးကိုဖြစ်အောင်တစ်ခါပဲဖြစ်ဘူးလေဗျာတေကန်နေကြရင်ဖြစ်ချင်တော့မရတေကန်နေကြရင်အဲ့ဒီတဲ့ကောင်းတာဖြစ်အောင်လုပ်တယ်ဟုတ်ဘူးလားဒီဟာကမစင်တာလို့လေ ချက်ကောင်းတဲ့ဟာကိုပဲဒီထက်ပိုပြီးတော့မှဒီဒီနေ့ခေတ်ကလေးတွေပြောတဲ့စကားဆိုဒီထက်ပိုမိုက်တဲ့ဟာရှာပါဟုတ်တယ်မလားနော်အနည်းဆုံးမညာပုံညာလေးစိုက်သွားရင်ဒီထက်အများကြီးကောင်းတာဒါကိုမတန်းတာဘူးနော်ဒီထက်ငါပိုပြီးတော့ဒီလိုမြင်နေဆိုရင်ဒီထက်ကောင်းတာကိုရနိုင်တယ်ဟုတ်ပြီမလားဒီထက်ကောင်းတာရတယ်နော် မာစီဒီစီဘူးကြီးဆိုတော့မာစီဒီတဲ့ကောင်းကပါရှိတယ်။ဟုတ်။အဲ့လိုသဘောပါလေ။ဟုတ်တယ်ကော။အဲဒီကကောင်းတဲ့စီမှာ။စီဘူးကြီးဆိုစီချင်တော့ဘူး။စီချင်နေတယ်ဆိုသိသိပဲရှိတယ်။ပုံမှန်မာစီဒီလေးစီရတာအဲ့ဒီပြန်စီချင်တယ်ဆိုတော့ဒီကကောင်းတာစီချင်တယ်ပုံကောင်းတာ။ဒီတော့ကအဲ့လို ရားထိုင်ရင်းနဲ့ဟိုဒီကြီးတော့စိတ်ကခန္ဓာကိုယ်ကြီးကပျောက်ပျောက်ထွက်သွားတယ်။ဆိုတော့ဒီကြီးတော့လန့်သွားအမြဲတမ်းခန္ဓာကိုယ်ရှိတယ်။ဆိုတော့ဒီကြီးတော့လန့်ပြီးတော့မျက်စိဖွင့်ပြီးတော့ခန္ဓာကိုယ်ညာတွေ့တယ်။အဲအဲ့ဒါနောက်အဲ့လိုမျိုးခန္ဓာကိုယ်ပျောက်သွားရင်ဒီကြီးတော့ဘာလို့လုပ်ရမလဲ။အဲ့ဒီဥစ္စာလေးနဲ့ပုံထုတ်တာပေါ့နော်။အခုဒီမကြီးပြောတဲ့အဲဟာကယောဂီတိုင်းဖြစ်မှာနော်။ကျုံရတတ်တယ် ဥပမာဆိုတော့တရားထိုင်ရင်းနဲ့ထိုင်ပြီးတော့ရှုမှတ်လို့တိတ်ကောင်းလာတဲ့အချိန်ကျမှတရားကတွန်းလိုက်တယ်လို့လို့ဆွဲလိုက်တယ်လို့လို့ဖြတ်ကျော်လို့လန့်သွားတယ်လို့ပြောလို့လက်တွေရှိတယ်ကိုယ်ကအဲ့လိုဖြစ်သွားတာမျိုးဖြစ်တတ်တယ်အဲ့လိုဖြစ်သွားတတ်တယ်နောက်ပြီးတော့အဲ့လိုပြစ်ထွက်သွားတာမျိုးလည်းဖြစ်တတ်တယ်အဲ့လိုမျိုးဖြစ်တယ်ဆိုတဲ့အခါကျတော့ဒါအထူးဆန်းလို့စိတ်ထဲမှာမယူဆနဲ့ ဒါကိုရှုမှတ်မြဲတဲ့ရှုမှတ်ပါသူကဘာကြောင့်ဖြစ်တာလဲဆိုတော့အာယုန်နဲ့မှတ်စိတ်ကလေသူတို့ဘုရားတို့မှတ်တာမှတ်နေတာပေါ့နော်ဘယ်အာမနာဒီဝအာယုန်မှတ်မလားပေါင်းပင်အာယုန်ကိုပဲမှတ်မလားနာထိုင်တာထိတာမှတ်မလားဟောတခါကြတော့ဝေဒနာတွေမှတ်မလားဒီလိုဖြစ်မှန်တော့တည့်တာပေါ့ဒီလိုတည့်ဖို့ကပုဂ္ဂတိကပဲအများရှုမှတ်နေရတာ ။ဘာဖြစ်လို့ပုခတိကလို့ပြောလဲဆို။သူကတန်တတိပစ္စုပန်ပစ္စုပန်မတည့်ဘူး။မတည့်ဘူးတည့်အောင်ကြိုးစားနေကြတာပဲလေ။အဲ့တော့ဒိုင်းဒိုင်းဒိုင်းဆိုလို့အာယုန်နဲ့မစိတ်နဲ့တို့တည့်သွားပြီဆိုတစ်စက္ကန့်လောက်တည့်တယ်ဆိုဒီခန္ဓာကိုယ်ကဖြစ်စဉ်ရဲ့အနာတမီအကုန်ပြောင်းသွားပြောင်းသွားတဲ့အချိန်မှာအဲ့လိုဖြစ်တယ် တနည်းအားဖြင့်တတိနဲ့အာယုံဒီလိုဓာတ်ရိုက်ချိတ်ဆက်မိတာမျက်နှာချင်းဆိုင်ရှုမှတ်နိုင်တာဆိုရင်တော့ကိလေသာအဲ့ဒီစက္ကန့်ပိုင်းမိနစ်ပိုင်းလေးမှာကိလေသာဘုံပြရှိတော့စိတ်နဲ့အာယုံနဲ့ဒီလိုတည့်တဲ့အချိန်မှာကိလေသာဘုံပြရှိကိလေသာတစ်ခဏလောက်ရပ်နာလိုက်တယ်လို့ဆိုတာနဲ့ချက်ချင်းခန္ဓာကိုယ်ကပြောင်းသွားတာဒါကြောင့်မို့ သောတပတ္တိမဉ္ဇဉ်ပုံနဲ့ကြာပြီဆိုရင်ဘုရားတိတိုင်းပဲဒါပေမဲ့သူစိတ်ကပြောင်းညံလာလိုက်ပြီဖြစ်သွားတယ်သူစိတ်ဘာမှမဆိုင်တော့ဘူးပုထုဇဉ်စိတ်နဲ့အများကြီးပြောင်းလဲသွားတယ်နော်ဝိတ္တကကြောင်းမိုင်းတို့ခုနှစ်နှစ်နဲ့သောတပန်ဖြစ်တာပဲသို့တော့သူကတာမန်ပုဂ္ဂိုလ်လိုပဲယောက်ျားယူတယ်ကလေးမွေးတယ်ဒါတွေလုပ်တယ်နောက်ဆိုတာမန်ကြည့်တယ်ဆိုရင်သူကမဉ္ဇဉ်ပုံနဲ့မရထားတဲ့လူ ဉာဏ်ဉာဏ်ပုံဉာဏ်ရတယ်ဆိုတာသူ့စိတ်ထဲမှာအများကြီးပြောင်းလဲသွားပြီတာမဘုဒ္ဓဆင်နဲ့မတူတော့ပြောင်းမြန်ကြလိုက်တယ်ဖြစ်ပါတယ်နော်အဲ့တော့အဲ့လိုမျိုးဟာယောဂီတန်ဖြစ်တတ်တယ်တွန်းလိုက်တယ်လို့ဆွဲလိုက်တယ်လို့ရုပ်တရက်လန့်စရာကောင်းအောင်ဖြစ်သွားတတ်တယ်ကတချို့လန့်သွားတယ်ဒါလန့်စရာကောင်းမဟုတ်ဘူးအဲ့ဒီလိုပဲဖြစ်တတ်တဲ့ဘာမှရှိတယ်တစ်ချိန်တည်းမကဘူးဖြစ်မယ်နှစ်ချိန်သုံးချိန်လေးချိန်ဆိုလည်းဖြစ်တတ်တယ်ဘုန်းကြီးဆိုရင် ခဏခဏဖြစ်ဘူးပဲအဲ့ဒါကြောင့်အာ10ချိန်လောက်ဖြစ်တော့ကြာလာတော့လည်းဖြစ်တော့ဒီလိုပဲစစူးစမ်းပြီးအဲ့လိုရှုမှတ်နိုင်လာပြီးရှုမှတ်အားကောင်းပြီဆိုတာကလည်းဖြစ်တယ်ရှုမှတ်လို့ကောင်းပြီဆိုဖြစ်ပြီဝိပဿနာအားစိုက်လာတဲ့အချိန်ပေါ့နော်ဝိပဿနာအားကောင်းလာတဲ့အချိန်မျိုးမှာဖြစ်တယ်ဒီသဘာဝရှိပါတယ်နော်အဲ့ဒါအားလုံးအားလုံးဖြစ်တဲ့ဒီဥစ္စာနည်းနည်း မှတ်ထားဖို့လိုတယ်ပေါ့အဲ့လိုချိန်တိုင်းမကြောက်ပါနဲ့ဆက်ပြီးတော့ရှုမှတ်ပေးပါကိုရှိနေတဲ့အတိုင်းရှုပါတို့ခင်စိတ်တို့ခင်စိတ်အဖွားတော်ခင်စိတ်နဲ့လားအစဉ်ပြေလားအဖွား ပါတယ်ဘုရားအားလုံးဆင်ပြေမြင်ပါတယ်ဘာမှမေးစရာမရှိဘူးလားရှိပါဟုတ်လားအေးကောင်းတာဦးမြင့်စိတ်ဒီရပါမေးစရာမရှိဘူးတော်ခင်သုံးမြင့်ရှိတော့သူများမေးတာလည်းပြီးသွားပြီ အဲ့ဆရာကြီးကမေးကြရှိတယ်ရှိပါမေးသူများရှိမှာတော့မေးသူများရှိမှာတော့ကဲဒါဖြစ်လို့ရှင်ဒီနေ့ကတော့ယောဂီချိန်မီလေးပြရတာ ထားရှိတယ်ဆိုတဲ့အခါကျတော့အဲ့လိုအနေထားကိုသိမှဘုရားတရားရှင်းပြတဲ့အခါမှာတရားဟောတယ်ဆိုတော့ဘုန်းကြီးကတရားရှင်းပြတဲ့အခါမှာယောဂီအနေထားကိုကြည့်ပြီးရှင်းပြတာပိုကောင်းတယ်ပေါ့နော်အဲ့တော့ဟိုမသိတဲ့အခါကျတော့ဒါလည်းမြတ်စွာဘုရားမှာပုထုဇဉ်တွေရဲ့အစ္ဆာတရားသိတယ်ဒီဒီ ပုဂ္ဂိုလ်ဟာအချူကြိုက်တယ်ဆိုဘုရားအချူပေးတယ်။ဓာတ်ရိုက်သူနဲ့ကွက်တိဖြစ်တဲ့ဘုရားကိုမြတ်စွာဘုရားပေးနိုင်တယ်ဒါဘုရားပဲ။ဘုရားရဲ့သဗ္ဗညုတဉာဏ်တော်မှာပါတဲ့ဉာဏ်အရာဖြစ်တယ်။ဘုန်းကြီးတို့ကြတော့ဉာဏ်ဟောရတာဉာဏ်ပြည့်တာနော်။အဲ့လိုတိတိကျကျပဲရုပ်တရားပဲလို့ဘုန်းကြီးတို့သိနိုင်ဒါပေမဲ့အနေအထားတစ်ခုကိုသုံးသပ်ပြီးတော့ကိုက်ညီအောင်တော့အတတ်နိုင်ဆုံးကြိုးစားရုပ်ကြီးရဲ့အခုဆိုရင် မေးကြည့်တော့အနေထားတစ်ခုပြီးပြီးသွားရင်ဘယ်လိုမျိုးဟာကိုဆင်ပြေမလဲဆိုတာဘုန်းကြီးကစဉ်းစားပြီးမြာရှင်းပြတဲ့ကံမှာဘယ်လိုမျိုးဟာသူတို့အတွက်တရားကိုပြတိုးတက်နိုင်လဲဆိုတာစဉ်းစားပြီးမြာနော်အဲဒီတော့အားလုံးကတရားနဲ့ပတ်သက်လာရင်အချိန်မီမေးနိုင်ပါလေတရားပြီးတဲ့အခါမှာ လက်တွေ့အခုခုလုပ်နေတဲ့ချိန်မှာဖြစ်ပေါ်နေတဲ့အခက်အခဲကိုမေးတာပိုကောင်းတာနော်ဟိုတော့လောက်ခဲ့တာတွေကြတော့ခုခုကြိုးချင်းသိမဖြစ်ဘူးဒါပေမဲ့ဟိုတော့ငါဖြစ်ခဲ့တာတွေမေးလိုက်တော့တန်ရလေးရှင်းသွားတော့စိတ်ကကျဉ်းနှံ့မှုရပါတယ်ရှိတာအင်္ဂလန်ကဓမ္မလေးတရားသူကဘာလို့မျိုးလဲတော့မသိအဖြူရောမဟုတ် အင်္ဂလန်နေလာပြီးပြီးနှစ်ပေါင်း20ရှိပြီသူမိကွန်းတစ်ခုကိုမေးချင်တယ်တန်မြာဖြစ်တရားအထုတ်ကလည်းမဆိုင်ဘူးမဆိုင်ပေမဲ့သူ့ကိုသူမေးတဲ့မိကွန်းဖြည့်ရှင်းပေးလိုက်တဲ့အခါမှာသူမျက်ရည်ကျတယ်သူဝမ်းသာပါတယ်သူအမြင်ရှင်းသွားတယ်ဒီလိုဖြစ်တယ်အဲ့တော့ဘုန်းကြီးပြောချင်တာကလက်တွေ့အခုလုပ်ငန်းတွေမှာလုပ်နေတာကိုမေးတာကကိုအကျိုးကျေးဇူးများတယ်ဒါပေမဲ့တန်လျာ ဖြစ်နေတဲ့ဟာဆိုရင်မေးလို့ရပါတယ်အဓိကတော့အခုလုပ်နေစေကာလမှာဖြစ်တဲ့ဟာတွေအခက်အခဲတွေကိုကြုံဖြတ်နိုင်တယ်ဆိုပို့ပြီးမကောင်းဘူးလားပို့ကောင်းပါတယ်နော်ကဲဒါဖြင့်ဒီညတော့ဒီလောက်နဲ့နားတာရအောင်အယက်စင်မျက်နှာမြစ်တာပို့တယ်အယက်စင်မျက်နှာ ပါစေကိုယ်စိတ်ဉာဏ်ပြချမ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကိုသက်ဆောင်နိုင်ကြ နောက်ပိုင်းမှာလည်းလျှော့ပါ3နိုင်ထားတယ်7နိုင်မှာအိပ်ရတယ်ဒါပေမဲ့အေးအေးလေးဝါတာပါအခုတော့နည်းနည်းစောနေသေးတဲ့အတွက်ကိုယ်စင်းကရှာမယ်7နိုင်အထိစင်းကရှာလိုက်ပြီး7နိုင်ရနေ9နိုင်ထိထိုင်လိုက်9နိုင်ထမလာရင်တော့ပိုကောင်းမယ်လို့ယူဆတယ်သဘောတူလားအများဆန္ဒပြောတာပေါ့ဘယ်လိုမှမဟုတ်ဘူး ကောင်းမငြိမ်သဘောမတူလေးရပါဘူးနော်အဆင်ပြေတယ်လို့ဆောင်ရွက်ပါအဲနားကြအောင်လို့များ